ခန်းကြီး73အငယ်1မှ8တပန်သာရဖျားသည်မောရှေနှင့်အာယုန်အားမိန်တော်မူသည်ကားလူသည်ကိုယ်အရေ၌အဖူးဖြစ်စေယာနာဖြစ်စေနူခွက်ဖြစ်စေနူသောလက္ခဏာပေါ်လျင်ထိုသူကိုယေပရောဟိတ်အာယုန်ထံသို့ဖြစ်စေသူ၏သားယေပရောဟိတ်တစုံတယောက်ထံသို့ဖြစ်စေခေါ်ခဲ့ရမည်ယေပရောဟိတ်သည်ထိုသူ၏အရေ၌ပေါ်သောအနာကိုကြည့်ရှုသောအခါ အနာ၌ရှိသောအမွှေးသည်ဖြူလျှင်၎င်း၊အနာသည်အရေအောက်၌ဆွဲဟန်ရှိလျှင်၎င်းနူနာမှန်၏။ယဇ်ပုရောဟိတ်သည်ထိုသူကိုကြည့်ရှုပြီးမှမစင်ကြယ်ဟုစီရင်ရမည်။ကိုယ်အရေ၌ရှိသော နူကွက်သည်ဖြူလျှင်၎င်း၊အရေအောက်၌ဆွဲဟန်မရှိ၊အမွှေးမဖြူလျှင်၎င်း၊ယဇ်ပုရောဟိတ်သည်အနာရှိသောသူကိုခုနစ်ရက်ပတ်လုံး ချုပ်ထားရမည်။သတ္တမနေ့၌ယဇ်ပုရောဟိတ်သည်ကြည့်ရှု၍၊အနာသည်အရေ၌ မတိုးမလျော့နေလျင်တဖန်ခုနှစ်ပတ်လုံးချုပ်ထားရမည်တဖန်တတ္တမနေ၌ကြည့်ရှု၍အနာသည်အရေ၌မတိုးပွားခက်မဲမဲဖြစ်လျင်ထိုသူသည်စင်ကြယ်၏ဟုယေဘရဟိတ်စီရင်ရမည်ယာနာတက်တက်ဖြစ်၏မိမိအဝတ်ကိုလျှော်၍စင်ကြယ်ရ၏စင်ကြယ်စေခြင်းဟံယေဘရဟိတ်သည်ကြည့်ရှုပြီးမှနောက်တပံယာနာတိုးပွားပြန်လျင်ယေဘရဟိတ်ကြည့်ရှုပြန်၍ ယာနာတိုးပွားသည်ကိုမြင်သောအခါထိုသူသည်မစင်ကြယ်ဟုစီရင်ရမည်နူနာဖြစ်၏နူနာစွဲသောသူကိုယဇ်ပုရောဟိတ်ထံသို့ခေါ်ခဲ့ရမည်။ယဇ်ပုရောဟိတ်ကြည့်ရှု၍အရေ၌ထသောအဖူးနှင့်တကွအမွှေးသည်ဖြူလျှင်၎င်း၊အဖူး၌အသားစိုရှိလျှင်၎င်း၊ကိုယ်အရေ၌ဟောင်းသောနူနာဖြစ်၏ ထိုသူသည်မစင်ကြယ်ဟုယဇ်ပုရောဟိတ်စီရင်၍ချုပ်ထားသဖြင့်၊သူသည်မစင်ကြယ်ဘဲနေရမည်။နူနာသည်အရေ၌တိုးပွါး၍အနာစွဲသောသူတကိုယ်လုံး၊ခေါင်းထိပ်မှသည် ခြေဘဝါးတိုင်အောင်ယဇ်ပုရောဟိတ်ကြည့်ရှုလေရာရာ၌နူနာနှံ့ပြားလျှင်၊ထိုသို့တကိုယ်လုံးအနာနှံ့ပြားသောသူသည်စင်ကြယ်၏ဟုယဇ်ပုရောဟိတ်ဆင်ခြင်၍စီရင်ရမည်။တကိုယ်လုံးဖြူသည်ဖြစ်၍စင်ကြယ်၏။သို့မဟုတ် အသားစိုပေါ်လျှင်မစင်ကြယ်၊ယဇ်ပုရောဟိတ်သည်အသားစိုကို ကြည့်ရှု၍ထိုသူသည်မစင်ကြယ်ဟု စီရင်ရမည်။အသားစိုသည်မစင်ကြယ်၊နူနာအမှန်ဖြစ်၏။အသားစိုသည်ခြားနား၍ဖြူပြန်လျှင်၊ယဇ်ပုရောဟိတ်ထံသို့တဖန်လာရမည်။ယဇ်ပုရောဟိတ်သည်ကြည့်ရှု၍အနာဖြူပြန်သည်ကို မြင်လျှင်၊ထိုအနာရှိသောသူစင်ကြယ်၏ဟုယဇ်ပုရောဟိတ်စီရင်ရသဖြင့်သူသည်စင်ကြယ်၏။ အငယ်၁၈မှ23ကိုယ်ရေ၌အနာစိမ့်ဖြစ်၍ပျောက်ပြီးမှအနရွတ်၌ဖြူသောအဖူးဖြစ်စေဖြူနီသော အနူကွက်ဖြစ်စေပေါ်လာဒီကိုယေဘရဟိတ်သည်ကြည့်ရှု၍အရေအောက်၌ဆွဲဟန်ရှိ၍အမွှေးဖြူလင် ထိုသူသည်မစင်ကြယ်ဟုယေဘရဟိတ်စီရင်ရမည်အနာစိမ့်တဲ့ကထွက်သော နူနာဖြစ်၏ယေဘရဟိတ်သည်ကြည့်ရှုသောအခါဖြူသောအမွှေးမရှိ၏ အရေးအောက်၌မဆွဲခမ်းမဲမဲဖြစ်လင်ယေပရောဟိတ်သည်ထိုသူကိုခုနှစ်ပတ်လုံးချုပ်ထားရမည်အရေး၌တိုးပွားလင် ထိုသူသည် မစင်ကြယ်ဟုယေပရောဟိတ်စီရင်ရမည်နူနာဖြစ်၏သို့မဟုတ်နူခွဲ့မ၍မတိုးပွားလျင်အနာစိမ့်ရှုဖြစ်၏ထိုသူစင်ကြယ်၏ဟုစီရင်ရမည်အငယ်24မှ28 အရေအသား၌မီးလောင်နာရှိ၍မီးလောင်နာအသားစို၌ဖြူနီသောနူကွက်ရှိလျှင်၊ယဇ်ပုရောဟိတ်သည် ကြည့်ရှုရမည်။နူကွက်အမွေးဖြူ၍အရေအောက်၌ဆွဲဟန်ရှိလျှင်၊မီးလောင်နာထဲကထွက်သောနူနာဖြစ်၏။ထိုသူသည်မစင်ကြယ်ဟုယဇ်ပုရောဟိတ်စီရင်ရမည်။နူနာမှန်၏။ယဇ်ပုရောဟိတ်သည် ကြည့်ရှုသောအခါ၊နူကွက်၌ဖြူသောအမွေးမရှိ၊အရေအောက်၌မဆွဲ၊ခပ်မည်းမည်းဖြစ်လျှင် ယေပရောဟိတ်သည်ထိုသူကိုခုနစ်ရက်ပတ်လုံးချုပ်ထားရမည်။သတ္တမနေ့၌ယဇ်ပုရောဟိတ်သည်ကြည့်ရှု၍နူကွက်သည်အရေ၌တိုးပွါးလျှင်၊ထိုသူသည်မစင်ကြယ်ဟုယဇ်ပုရောဟိတ်စီရင်ရမည်။နူနာဖြစ်၏။သို့မဟုတ်နူကွက်မရွေ့၊အရေ၌မတိုးပွါး၊ခပ်မဲမဲဖြစ်လျှင်မီးလောင်ရာအဖူးဖြစ်၏။ထိုသူသည်စင်ကြယ်၏ဟုယဇ်ပုရောဟိတ်စီရင်ရမီး။မီးလောင်သောအနံရွတ်သက်သက်ဖြစ်၏။ အငယ်29မှ34ယောက်ျားမိန်းမသည်လည်းခေါင်း၌ဖြစ်စေမေး၌ဖြစ်စေအနာပေါက်၍ယေပရောဟိတ်သည်ကြည့်ရှုသောအခါအရေအောက်၌ဆွဲဟန်နှင့်တကွအမွှေးဝါဝါပါပါရှိလျင်ထိုသူမစင်ကြယ်ဟုယေပရောဟိတ်စီရင်ရမည်ခေါင်း၌ဖြစ်စေမေး၌ဖြစ်စေဘောက်နူနာဖြစ်၏ ထိုအနာကိုယစ်ပရောဟိတ်သည်ကြည့်ရှုသောအခါအရေအောက်၌ဆွဲဟံမရှိ၊နေသောအမွေလည်းမရှိလျင်ထိုအနာပေါက်သောသူကိုယစ်ပရောဟိတ်သည်ခொနည်းပတ်လုံးချုပ်ထားရမည်။တတမနေ၌ယေပရောဟိတ်သည်ကြည့်ရှုရ၍အနာမတိုးပွားပါသောအမွေမရှိအရေအောက်၌ဆွဲဟန်လည်းမရှိလျင် ထိုသူ၏အမွေကိုရိပ်ရမည်အနာအမွေကိုကမရိပ်ရတဖန်ခொနည်းပတ်လုံး ချုပ်ထားရမည်တတ္တမနေ့၌ယေပရောဟိတ်သည်ကြည့်ရှု၍အရေ၌အနာမတိုးပွားအရေအောက်၌မဆွဲလင် ထိုသူသည် စင်ကြယ်၏ဟုယေပရောဟိတ်စီရင်ရမည်မိမိအဝတ်ကိုလျှော်၍စင်ကြယ်ရ၏အငယ်35မှ46စင်ကြယ်စီပြီးမှ နောက်တဖန်ဘုံနူနာတိုးပွားလျင်ယေပရောဟိတ်သည်ကြည့်ရှုပြန်၍အနာတိုးပွားသည်မှန်လျင် ယဇ်ပုရောဟိတ်သည်ဝါသောအမွေးကို မရှာရ။ထိုသူသည်မစင်ကြယ်။သို့မဟုတ်ပေါက်နူနာသည်ရပ်နေဟန်ရှိ၍နက်သောအမွေးပေါက်လျှင်အနာပျောက်၍ထိုသူသည်စင်ကြယ်သောကြောင့်၊ယဇ်ပုရောဟိတ်က၊ထိုသူသည်စင်ကြယ်၏ဟုစီရင်ရမည်။ယောက်ျားမိန်းမသည်လည်း၊ကိုယ်အရေ၌ဖြူသောနူကွက်ရှိ၍၊ယဇ်ပုရောဟိတ်သည်ကြည့်ရှုသောအခါ၊မွဲသောအဆင်းရှိလျှင် အရေ၌ပေါက်သောနှင်းဖြစ်၏ထိုသူသည်စင်ကြယ်၏သပင်ကျွတ်သောသူသည်ခေါင်းပြောင်တော်လဲစင်ကြယ်၏နဖူးဆံကျွတ်သောသူသည်နဖူးပြောင်တော်လဲစင်ကြယ်၏ပြောင်သောခေါင်း၌ဖြစ်စေပြောင်သောနဖူး၌ဖြစ်စေဖြူနီသောအနာပေါက်လျင်ထိုပြောင်ရာ၌ပေါက်သောနူနာဖြစ်၏ထိုအခါယေပရဟိတ်သည်ကြည့်ရှု၍ကိုယ်အရေ၌နူနာထင်တကဲ့သို့ပြောင်ရာ၌ ပေါက်သောအနာဤအဖူးဖြူနီလင်ထိုသူသည်မစင်ကြဲလူနူဖြစ်၏ခေါင်း၌အနာပေါက်သောကြောင့်အလင်းမစင်ကြဲဟုယေပရောဟိတ်စီရင်ရမည်နူနာဆွဲသောသူသည်ဆုတ်သောအဝတ်ကိုဝတ်ရမည်ခေါင်းကိုမဖုံးအထက်နှုတ်ခမ်းကိုဖုံးလျက်မစင်ကြဲမစင်ကြဲဟုဟစ်ကြော်ရမည်ထိုအနာဆွဲသည့်ကာလပတ်လုံးသူသည်ညစ်ညူး၏ မစင်ကြယ်သည်ဖြစ်၍တယောက်ထီးနေရမည်သူနေရာသည်တပ်ပြင်မှရှိရမည်အငယ်59မှ52၎င်းနီးနူနာဆွဲသောအဝတ်သည်ပိတ်အဝတ်ဖြစ်စေတိုးမွေးအဝတ်ဖြစ်စေရက်ကန်းပင်ဖြစ်စေရက်ကန်းသားဖြစ်စေတရေဖြစ်စေတရေနှင့်လှုပ်သောအသုံးဆောင်ဖြစ်စေအဝတ်၌ဆွဲသောအနာသည်ခတ်စိမ့်စိမ့် ခန့်နီနီရှိလင်နူနာဖြစ်၏ယေပရောဟိတ်အားပြရမည်ယေပရောဟိတ်သည်အနာဆွဲသော အဝတ်ကိုကြည့်ရှု၍ခொနည်းပတ်လုံးလုံခြုံစွာထားရမည်တတမနေ၌တဖန်ကြည့်ရှု၍အဝတ်၌အနာတိုးပွားလျင် ရကန်းပင်ဖြစ်စေ ရကန်းသားဖြစ်စေတရေဖြစ်စေတရေနှင့်လှုပ်သောအရာ ဖြစ်စေ မစင်ကြဲစားတတ်သောနူနာဆွဲပြီး ထိုအဝတ်ကိုမီးရှို့ရမည်။စားတတ်သောနူနာစွဲသောရက်ကန်းပင်၊ရက်ကန်းသား၊ပိတ်အဝတ်၊သိုးမွေးအဝတ်၊သားရေအသုံးအဆောင်ကိုမီးရှို့ရမည်။53ယဇ်ပုရောဟိတ်သည်ကြည့်ရှု၍ရက်ကန်းပင်၊ရက်ကန်းသားအဝတ်၊သားရေအသုံးအဆောင်၌အနာမတိုးပွါးလျှင် အနာစွဲသောအရာကို ဆေးလျှော်စေမည်အကြောင်းယေဘုဟိတ်စီရင်၍တဖန်ခုနှစ်ရက်ပတ်လုံးလုံခြုံစွာထားရမည်ဆေးလျှော်ပြီးမှယေဘုဟိတ်သည်ကြည့်ရှုပြန်၍အနာမတိုးပွားတော်လဲအစင်းမချာနာလျင်မစင်ကြဲမိရှုရမည်အတွင်း၌ဖြစ်စေ ပြင်၌ဖြစ်စေဆွေးမြေ့ခြင်းရှိ၏ဆေးလျှော်ပြီးမှယေဘုဟိတ်သည်ကြည့်ရှု၍အနာဒီခမဲမဲဖြစ်လျင် အဝတ်တရေရက်ကန်းပင်ရက်ကန်းသားထဲကအနာကွက်ကို ဆုပ်ဖဲ့ရမည်နောက်တဖန်ထိုရက်ကန်းပင်ရက်ကန်းသားအဝတ်တရေအသုံးဆောင်၌အနာပေါ်ပြန်လျင်တိုးပွားတတ်သောအနာဖြစ်၏ထိုသို့အနာဆွဲသောဥစ္စာကိုမိရှို့ရမည်ရက်ကန်းပင်ရက်ကန်းသားအဝတ်တရေအသုံးဆောင်ဟူသည်မြကိုဆေးလျှော်၍အနာပြောက်လျင် ဒုတိယအကြိမ်ဆေးလျှော်၍စင်ကြယ်ရ၏ဤ၍ကစင်ကြယ်သည် မစင်ကြယ်သည်ကို စီရင်စေခြင်းငှာနူနာဆွဲသောပိတ်အဝတ်တိုးမွေးအဝတ်ရကန်းပင် ရကန်းသားတရေအသုံးဆောင်တို့နှင့်ဆိုင်သောတရားဖြစ်သည်ဟုမိန်တော်မူ၏